ဝေဒနာတည်းဟူသောအာယုံကိုအကြောင်းပြုပြီးတော့သူ့စိတ်ထဲမှာစိတ်ဆင်းရဲမှုဆိုတဲ့ဒေါသဝင်မကိမ့်ဘူးလားအဲ့ဒီဒေါသဟာနောက်ဒီညောင်းမှုကိုပြန်ပြီးစဉ်းစားမှုဆင်ခြင်မိတိုင်းဒီဒေါသဟာပရိယုထံအနေနဲ့စိတ်ထဲမှာဖြစ်ပေါ်မလာဘူးလားဖြစ်ပေါ်လာတယ်တကယ်လို့ညောင်းလုံးကသာသူရှုလိုက်မယ်ဆိုလို့ရှိရင်တော့ညောင်းတယ်ဆိုတဲ့ဒုက္ခဝေဒနာကိုသိသိသိသိသိနေရတာနဲ့ပဲ ညောင်းတဲ့ဆင်းရဲကိုပေါ်မှာသူစိတ်ဆင်းရဲထဖြစ်ပါမလားမဖြစ်ဘူးနော်အဲ့ဒါလို့ဆိုလို့ရှိရင်စိတ်ဆင်းရဲမဖြစ်ရင်အဲ့ဒီအချိန်မှာဒေါသခေါ်တဲ့ပဋိက္ခနုတိယဝင်ကိမ့်မှာမလားမကိမ့်ဘူးဆိုတော့နောက်အခါမှာညောင်းတာစဉ်းစားလည်းပဲအဲ့ဒီစိတ်ဆင်းရဲတာကရှိမလားပရိယုဌာန်အနေနဲ့ထားကြပြီးစိတ်ထဲဖြစ်ပေါ်မလားမဖြစ်ပေါ်ဘူးဘာကြောင့်လဲဟိုအခါတုန်းကတည်းကဒီစိတ်စိတ်ဆင်းရဲဆိုတဲ့ပဋိက္ခဒေါမနတပရိက္ခနုတိယဟာမဝင်လာလို့ ဟုတ်ကဲ့လားမဟုတ်လားအဲ့တော့မရှိဘူးဆိုတော့ဝင်မလာဘူးလားဝင်လာလိုက်တော့ဒီညောင်းတာစဉ်းစားမိတိုင်းစိတ်ထဲကဆင်းရဲနေကြောက်နေတယ်မဟုတ်ဘူးလားအဲ့တော့ပရိယုဒ္ဓံကိလေသာထဖြစ်မနေဘူးလားထို့တူပဲဟိုမှာပျောက်ဖို့ရည်ရွယ်ချက်နဲ့ရှုတဲ့ယောဂီမှလည်းဒီတိုင်းပဲသူကပျောက်ဖို့ရည်ရွယ်ချက်နဲ့ရှိတယ်မပျောက်ဖို့ပိုးပြီးတော့နာလာကျင်လာကြိုက်လာခဲတာဆိုတော့ဟောအဲ့ဒီအချိန်မှာသူ့သဏ္ဍာန် အဲ့ဒီနာမှုကျင်မှုတိုက်မှုဆိုခိုင်းမှုဆိုတဲ့ဒုက္ခဝေဒနာတိဟူသောအာယုံအကြောင်းပြုပြီးတော့စိတ်ဆင်းရဲမှုခေါ်တဲ့ပဋိက္ခနုတ္တိယဝေမကိန်းဘူးလားသိနာဟောဈဉ္ဉံလျှောက်ပြီးနောက်ပြန်ထိုင်မယ်လို့တွေးတော့လည်းပဲအင်းခက်တာတိုင်းဒီနာရာကြီးတွေ့ဦးမှာပဲဟောဖြစ်မလားဘူးလားအဲ့ဒီခါကျတော့စိတ်မစင်ရဘူးလားအဲ့တော့ကိုယ်လုံးကပဋိက္ခနုတ္တိယဝင်လိုက်လို့အဲ့ဒီအနုတ္တိယကကိုယ်တဏ္ဍအစဉ်ကိန်းရှိနေတော့ ပြန်စဉ်းစားမိလိုက်တိုင်းပရိယုထာအနေနဲ့စိတ်ထဲမှာစိတ်ဆင်းရဲမှုထပေါ်မလာဘူးလားဒါဟိုတော့ကအနုတ္တယဝန်ခံလိုက်လို့ဟုတ်ကဲ့လားအာရမဏနုတ္တယကိုဆိုလိုတယ်တဲ့ပန္တနာနုတ္တယကိုမဆိုလိုဘူးเนาะဒါကြောင့်မလို့ဓမေနံဒုက္ခယဝေဒနာယပฏิကဝန္တံယောဒုက္ခယဝေဒနာယပฏิကနုတယောသောအနုတေတိ ပရိသနုပြသိမ့်တယ်တဲ့။ဘုန်းကြီးတို့အခုမှ၄ပုံတစ်ပုံပဲရှိသေးတယ်။ကဲဘယ်နဲ့လောက်ရဟမ်ကောထုံးအောင်ခေါ်ရမလား9နာရီပဲသတ်မှတ်ထားတယ်နော်ဟမ်ကဲပရိသတ်သဘောညီဘုန်းကြီး10နာရီကြောင်ခေါ်မယ်ကဲသဘောတူကြလားမလေးတူပြီမယ်လို့မဟောနိုင်ပါဘူးသူကြည်ရတဲ့သူပေါ့ နော်သင်ကနောက်မှဘုန်းကြီးကပါဠိမရွတ်တော့ဘူးမြန်မာလိုတက်တက်ပြောမယ်ဒီတော့ပဋိက္ခနုတယဝင်ကိန်းလိုက်တဲ့အခါကျတော့တဲ့အဲ့ဒီပဋိက္ခနုတယခေါ်တဲ့စိတ်ဆင်းရဲမှုကြောင့်တဲ့သူဘာကိုလှမ်းတောင်းတာဆမ်းမာကိုမတောင်းတာဘူးလားကာမတုခံအဘိနန္တတိတဲ့ကာမချမ်းသာလှမ်းတောင်းတာတဲ့ ကာမချမ်းသာတောင်းတမ်းတဲ့အခါကျတော့အဲ့ဒီချမ်းသာတောင်းတာလို့ချမ်းသာရရင်ချမ်းသာကိုตายာနှစ်သက်တဲ့သဘောမဖြစ်ပေဘူးလားဟောအဲ့ဒီတော့ကာမရာဂနုတယတခါမကိန်းပြန်ပေဘူးလားမလို့ရှေ့တိုးလဲတဘိုးဟုတ်ကဲ့လားနောက်ဆုံးလဲလဲထုတ်ဘလုံးရသက်တာလေးလဲဘုန်းကြီးတို့ဒီနာတကကြီးတွေကတော့နားလဲတယ်တချို့တကဒကမတွေနားလဲမှာပေါ့ဘူးတော့ရှေ့တိုးတော့ တဘို့နောက်ဆုံးတော့လဲထုတ်ဆိုတာနော်သူတို့နားမလဲတဲ့လူတွေရှိမဲ့အဲ့ဒါနားလဲအောင်ဆိုလို့ရှိရင်တော့အဲ့ဒီတရားဓမ္မတွေနားလဲအောင်ဆိုရင်တော့ရှေ့တိုးလိုက်လို့ရှိရင်လဲစပီယာတွေပြီးနောက်ဆုံးလိုက်ပြန်တဲ့အခါကျတော့လဲနောက်မီကပန်ကြီးဘာလောက်တာလဲမော်တော်ကမောင်းမဟုတ်လားအဲ့လိုမှပဲနားလဲမှာပဲနော်ဒါကပရိက္ခဏုတ္တရလက်ခံထားပြန်တော့လည်းပဲစိတ်ဆင်းရဲတယ်စိတ်ဆင်းရဲလို့မလို့ ကာမချမ်းသာလှမ်းပြီးတော့ချမ်းသာလေးလှမ်းတောင်းတာပြန်တဲ့အခါကျတော့လက်တခါကာမရာဂနုတယခေါ်တဲ့တာယာတတ်မဲ့တဲ့အနုတယကဝင်မြန်တယ်ဘာသက်တာလေးတော့ဘာမှမသက်တာဘူးအဲ့တော့အဲ့လိုကာမရာဂနုတယဝင်ပြီဆိုတဲ့အခါကျတော့တဲ့အဲ့ဒီရာဂခေါ်တဲ့လောဘဖုံးထားလို့ရှိရင်သူဘာတည်အောင်မလဲဘာမှမတည်ဘူးဒါကြောင့်မလို့ သောထိုပုဂ္ဂိုလ်သည်ဝေဒနာယခံစားမှု၏အတ္တရင်စတာယာကွယ်သဘောကိုလည်းနပဇာနာတိမတိအာရိနဝင်စအပြစ်ကိုလည်းနပဇာနာတိမတိနိဗ္ဗာန်င်းစထွက်မြောက်ရာကိုလည်းနပဇာနာတိမတိအထင်မင်းစအာဥပါရင်စအဖြစ်ကိုလည်းနနပဇာနာတိမတိအထင်မင်းစအချုပ်ကိုလည်းနပဇာနာတိမတိအဲ့ဒီ ကာမဒုက္ခပေါ်မှာตายရတဲ့ကာမရာဂနုတယဝင်နေတဲ့အတွက်တဲ့ဒီပုဂ္ဂိုလ်ဟာဝေဒနာရဲ့ဖြစ်ပေါ်လာတဲ့သဘောကိုလည်းမသိရဘူးတဲ့ချုပ်သွားတဲ့သဘောလည်းမသိရဘူးတဲ့ဝေဒနာရဲ့ตายရပွဲသဘောကိုလည်းမသိရဘူးတဲ့ဝေဒနာရဲ့အပြစ်ကိုလည်းမသိရဘူးတဲ့ဝေဒနာမှာလွတ်မြောက်ရာကိုလည်းမသိရဘူးတဲ့အဲ့ဒါလို့မသိတဲ့အတွက်ပဲသူကာမချမ်းသာကိုလှမ်းပြီးတော့တောင့်တတာရတတ်မဲ့တော့တဲ့ ကာမရာဂနုတယဖြစ်တာပဲအဲ့ဒါလို့မသိတဲ့အခါကျတော့ဘာဖြစ်ပြန်လဲဆိုတော့ဘာအနုတယဝင်ပြီးဂိမ်းပြန်တယ်လဲအဝိဇ္ဇာနုတယမဂိမ်းဘူးလားမသိတာဟာအဝိဇ္ဇာနုတယမဟုတ်လားဒါလည်းပဲအာရမဏနုတယပဲအာယုံအကြောင်းပြုပြီးဝင်တဲ့မသိမှုအနုတယပဲတန်တာနာနုတယမဟုတ်ဘူးဟုတ်ကဲ့လားဒါ အဲ့ဒါလို့မသိဘူးဆိုတဲ့အခါကျတော့ဒီပုဂ္ဂိုလ်ဟာဆင်းရဲတဲ့ဆင်းဆင်းရဲတဲ့ဒုက္ခဝေဒနာပနဲ့ပတ်သက်လို့သူခံစားတာကိလေသာနှင့်ရှင်လျက်ခံစားလျာကိလေသာကင်းလျက်ခံစားတာကိလေသာနဲ့ရှင်လျက်ခံစားပြီဆိုတဲ့အခါကျတော့သူခံစားမှုတွေမှာကိလေသာရှင်ရှင်နေတော့ဘဝကောင်းဘဝမွန်နေချမ်းသာတဲ့ဘဝတွေကိုသာယာတတ်မဲ့တောင့်တတဲ့တဏှာတွေမဖြစ်ပေဘူးလား ဖြစ်လာတဲ့အခါကျတော့ဘဝကောင်းဘဝမွန်းဆိုတဲ့ဇာတိမဖြစ်ဘူးလားအဲဖြစ်လာပြီဆိုဇရာအိုရာမဖြစ်လာဘူးလားမရဏသေးတာကောမဖြစ်လာဘူးလားတောကဆိုးမှုပရိဒေဝငိုကြွေးမှုဒုက္ခကိုဆင်းရဲမှုဒေါမနတာစိတ်ဆင်းရဲမှုဥပါယတာစိတ်နှလုံးပူပန်ကုလောင်ပင်မမှုဒါဒီဆင်းရဲတွေတောက်လျှောက်ဖြစ်မလာဘူးလားအဲ့ဒါလို့ဖြစ်လာရခြင်းရဲ့အကြောင်းဟာဘာလဲဆိုတော့ဝေဒနာကိုရှုလို့လားမရှုလို့လား အဲရှုရင်တော့ဒီဆင်းရဲတွေအကုန်မငြိမ်းဘူးလားငြိမ်းတယ်နော်ဒီတော့ခွန်ကြီးတို့ဒီတရားတော်ကိုဆောင်ဖို့ရေးခဲ့တယ်ဆောင်ဖို့ကခွန်ကြီးကိုယ်တိုင်လည်းမရဘူးဒါကြောင့်မလို့စာနဲ့ကြည့်ဖတ်ရမယ်ခွင့်လုပ်ကြလားဟမ်မလွတ်ရင်တော့လည်းမဖတ်တော့လေဟမ်နားထောင်ကြည့်ပါမှန်ရင် စိတ်စိတ်လေးနေပါမှားရင်မှားပါတယ်ဘုရားလို့ထောက်ပါဘုန်းကြီးကစိတ်မစိုးတော့တရားအတိမတိဝမူထိုသည်သူကတွေ့မူဆင်းရဲမရှိပဲမို့ကိုယ်လည်းညှို့နှွားစိတ်ပင်မှချမ်းသာမရပြီမှန်သလားကိုယ်ဆင်းရဲတွေ့တဲ့အခါမရှိဘူးဆိုတော့ကိုယ်ဆင်းရဲပေါ့စိတ်ဆင်းရဲမရှိဘူးမဆင်းဘူးလားကိုယ်လည်းညှို့နှွားစိတ်လည်းပင်မှရတယ်အဲ့ဒါကို မြတ်စွာဘုရားကဥပမာပေးတယ်ပန်လာပြားညောင်းတဲ့ဥပမာပေးတယ်ခွန်ကြီးကအများသိလွယ်တဲ့ဆူးနဲ့လဲပြီးတော့ဥပမာပြုတယ်ဆူးဆူးတဲ့အခါမှာဆူးဆူးလိုက်ပြီဆိုလို့ရှိရင် ခွေလဲမသွားဘူးလားလဲသွားတယ်ဆူးကကျိုးပြီးတော့အတွင်းနဲ့ကြံမနေဘူးလားကြံမနေတော့ထွင်စရာတခြားလည်းမပါတော့နောက်ဆူးတစ်ချောင်းနဲ့ထပ်ပြီးအဲ့ဆူးကိုထိုးမထွင်ဘူးလားထွင်တဲ့အခါကျပထမဆူးထိုးလို့လဲဆူးလို့လဲ နာရဲနောက်ထပ်စူးစူးစူးလို့လဲအဲ့တော့ဘယ်နှခါနာလဲဩကိုအေးနှခါနာဆိုတာကြားဘူးလားပါတယ်တော့ဘယ်နှခါနာလားဒီပါဘူးခေါင်းကြီးကအဲ့ဒါစူးစူးကကိုအေးစူးတာမှလို့ကိုအေးနှခါနာပြောရတယ်နော်ဒါကြောင့်အဲ့ဒါမြတ်စွာဘုရားဥပမာပေးထားတယ်ကိုဆင်းရဲကိုမရှိတဲ့ပုဂ္ဂိုလ်ကစိတ်ဆင်းရဲထက်ဆင်းတဲ့အတွက် ဆူးနှချောင်းဆူးတဲ့လူနဲ့တူတယ်တဲ့ဆူးတစ်ချောင်းဆူးတာကိုနောက်ဆူးနဲ့ထပ်ထွင်တဲ့ပုံကိုယ်တဲ့တူတယ်တဲ့ဆူးတစ်ချောင်းဆူးလင်းနောက်ဆူးထွင်နာကျင်ထပ်ဆင့်ပွားကိုယ်၌ဆင်းရဲမရှိဘဲစိတ်แท้ပင်မညာကိုယ်လည်းဆင်းရဲစိတ်ဆင်းရဲဆင်းရဲထပ်ဆင့်ပွားမှန်မလားမှန်ပါပါဆင်းရဲကိုယ်သာမခံနာစိတ်မှလွန်ထိပါမရှိတော့ဆင်းရဲကိုခံပါရဲ့လား မခံစားတော့စိတ်ထဲမှာပိုထိမလာဘူးလားစိတ်မှာခိုက်ထိဆင်းရဲပြီးပဋိကာနုပယပွားမှန်မလားအခုနပြောတဲ့အဓိပ္ပာယ်နော်ထိုဆင်းရဲမှလွတ်လို့လှ၍ကာမချမ်းသာတောင်းတပါဘာကနုတယပွာမဟုတ်ဘူးလားကာမချမ်းသာလောင်ချမ်းတောင်းတတော့တာယာတမတ္တရာကနုတယမပွာဘူးလား ကိုယ်ဝေနစုဖြစ်ချုပ်သားရာပြစ်နာစာနှင့်လွတ်ရာစင်စစ်ဉာဏ်မစု၍ဥပေဝေဒနာဖြစ်ပေါ်လာအဝိဇ္ဇာနုတယကွာထိုဝေနစုဆိုတာထိုဒုက္ခဝေဒနာဒုက္ခဝေဒနာနှစ်ခုရဲ့ဖြစ်ခြင်းချုပ်ခြင်းပါရဝေသဘောအာရိနဝအပြည့်သဘောနိဗ္ဗာန်လွတ်မြောက်ရာသဘောတွေကိုဉာဏ်နဲ့မရှိတော့မသိဘူးမသိတဲ့အခါကျတော့ဥပ္ပခဝေဒနာဖြစ်ပေါ်လာပြီးတော့ မသိဘူးဆိုတဲ့အဝိဇ္ဇာနုတ္တိယဝင်နေရောဟုတ်ကလားထိုဝိနစေဖြစ်ချုပ်တာယာပြဏာသာနှင့်လေယာသိင်စေဉာဏ်မစေ၍ဥပေဝေဒနာဖြစ်ပေါ်လာအဝိဇ္ဇာနုတ္တိယပွားယင်းတို့ခြင်းများထိုသူကားကသုံးမဝေဒနာခံစားရ၌ရှင်ဝါကိလေခံစားရ၍ဝေဒနာခံစားတဲ့အခါကိလေသာကျင်းလျက်ခံစားလားရှင်လျက်ခံစားလား ရှုလို့လားမရှုလို့လားရှင်ငါတိလေခံစားရ၍များထွေဒုက္ခမလွရသည်တုတ္တကျင်းသူသဘောဒီမှန်သလားမှန်ပါပါမှန်ရင်သာဒီလို့ခေါ်မကောင်းလားတော်တော်ညီတဲ့ဓာတ်တွေပဲနော်အဲ့ဒီနောက်ဆုံးပိုက်လေးပြန်ဖမ်းမယ်နော် ယင်းတို့ဖြစ်များထိုသူလာကသုံးပါးဝေဒနာခံစားရ၌ရှင်ငါကိလေခံစားပေ၍မြားထွေဒုက္ခမလွတ်ရသည်ကုတကင်းမှုသဘောတည်း အဘိဓမ္မာတုဒ္ဒဆိုတော့ကိုယ်တို့တရားရှုလို့မလို့သိထားတဲ့ပုဂ္ဂိုလ်ကတော့ဒုက္ခဝေဒနာဖြစ်ပေါ်လာရင်မရှိဘူးလားအဲရှုရင်ဟောဒီအစဉ်တိုင်းသွားတယ်တရားအပေတိဝါပိမူထိုပိတိဝါတွေ့မူစင်းရဲ့ရှုမှတ်မြဲ၍စိတ်ထဲမပန်းယုတ်ကာနာရှင်လန်းကြည်တော့သည်မှန်သလားမှန်ပါပါူတချောင်းဆူလင်နောက်မထွင်နာခြင်းစင်မပွားဟောတချောင်းဆူတယ်နောက်ထပ်မထွင်ဘူး ဒုတိယအကြိမ်ညာပါအောင်မလားကိုယ်၌ဆင်းရဲရှိမှမြဲဆင်းရဲအသိပွားသိကြလားကိုယ်သာဆင်းရဲစိတ်မဆွဲဆင်းရဲဆင့်မပွားဟုတ်ကလားကိုယ်တော့ဆင်းရဲပါရဲ့စိတ်ဆင်းရဲလားရှိလို့လားမရှိလို့လားစိတ်မဆင်းရဲမထီပဲမို့မစွဲနုတရားစိတ်ထဲမှာမထီဘူးဆိုတော့ပဋိက္ခနုတရားဝင်သေးလား ပฏิရာနုပယမဝင်ဘူးဆိုလို့ရှိရင်ကာမချမ်းသာလှန်တောင်းတာပါဟုတ်မလားမတောင်းနိုင်ရရာဂနုပယရောဝင်မလားမဝင်ဘူးဆိုလို့ရှိရင်သူ့မှာပฏิရာဒေါကလည်းလွတ်ရာဂလောဘလည်းလွတ်ပြီဆိုတော့ဝေဒနာရဲ့ငါးပြာသဘောသူမသိဘူးလားသိပါဘူးဖြစ်ခြင်းချုပ်ခြင်းပါရပွဲသဘောအပြစ်သဘောလွတ်မြောက်ရာသဘောဟုတ်ကဲ့လားဥပ္ပါဒအထင်မှာအတ္တရာအာဒီနဝနိဗ္ဗာန်သူသိတယ်ရှုလို့ သိပြီဆိုတဲ့အခါကျတော့သူဟာဝေဒနာကိုခံစားတဲ့အခါမှာကိလေသာကင်းလျက်ခံစားသလားရှင်းလျက်ခံစားလားကင်းလျက်ခံစားပြီဆိုတော့သူတန္တရာမှာဘဝရှိပါဦးမလားမရှိတော့ဘူးဒါကြောင့်စိတ်မစင်ရဲ့မထီပဲဟုတ်မစွဲနုတရားဝေဒနာဤငါးပါးဖြစ်တော့ထိုသဘောကိုနဲ့တော့ပိုင်းပိုင်းသိမြင်နိုင်ရဲ့ခိုင်ညာတို့ဘွာ။ဘာညာတွေတို့ဘွာမလဲ။ ဝေဒနာကိုသိတဲ့ဝိပဿနာဉာဏ်တွေမတိုးသွားပြီဘူးလားဝိပဿနာဉာဏ်ရင့်ကျက်ပြီးဆိုတော့မဉဏ်ပူဉဏ်ထိမသွားပြီဘူးလားဒါကြောင့်ယင်းတို့ဖြစ်냐ထိုသူသာကသုံးပါးဝေဒနာခံစားရ၌ကင်းကွာကြည့်လေခံစားလေ၍မြားထွေဒုက္ခကင်းလျရသည်သုဒ္ဓရှိသူသဘောတည်း ရာအပိမတိဝမူသောဘိကူဝါတွေ့မှုဆင်းရဲမရှိဘဲမို့ကိုယ်လည်းညှိုးနွမ်းစိတ်ပင်မှဆန်းသာမရသည်တရားအပိမတိဝမူ ထိုးပြီးသူကတွေ့မှုဆင်းရဲမရှိဘဲမို့ကိုယ်လည်းညှိုးနှွမ်းစိတ်ပင်မှချမ်းသာမရပြီသူတစ်ချောင်းသူလင်နောက်သူတွင်နာကျင်၆ဆင့်ပွား ခုတစ်ချောင်းစုလင်နောက်ခုတွင်ငါပြင်း၆ဆင့်ပွားဆိုပါကိုယ်၌ဆင်းရဲ စုပဲစိတ်แท้ပင်မညာကိုယ်၌ဆင်းရဲမရှိပဲစိတ်แท้ပင်မညာဟုတ် ခွင့်ပွားကိုလည်းခင်ရဲ့ စိတ်မှာလွန်ထိပါသင်ရဲ့ကိုယ်ကမခန္ဓာစိတ်မှာလွန်ထိပါဟုတ်ိတ်မှာခိုက်ထိ သင်ရဲ့ပြီးတတိယာနုတယပွာသိမာခိုက်တိသင်ရဲ့ပြီးတတိယာနုတယပွာ လွတ်လွတ်လှ၍ကာမချမ်းသာတောင်းတပါရာဂာနုတယကွာထိုချင်းရဲ့မှလွတ်လွတ်လှ၍ကာမချမ်းသာတောင်းတပါရာဂာနုတယကွာ နာနှစ်ပါးနော်ဒုက္ခဒုက္ခထိုဝေနစေဖြစ်ချုပ်တာယာပြဏာစာနှင့်လွရာစင်စေဉာဏ်မစစ်၍ဥပ္ပဝေဒနာဖြစ်ပေါ်လာအဝိဇ္ဇာနုတ္တယပွား ကိုယ်နှစိစိတ်ချုပ်သာယာပြဏာစာနှင့်လွတ်ရာစင်စေညာမစိ၍ဥပ္ပေဝေဒနာဖြစ်ပေါ်လာအဝိဇ္ဇာနုတ္တယပွား ပြဏာဂာမေလွရာစင်စေဉာဏ်မရှိ၍ဥပေဝေဒနာဖြစ်ပေါ်လာအဝိဇ္ဇာဒုတိယဘွာတက်တော်တယ်နော်အကြည့်ရနော်သို့ထိုဝိနစ်ဖြစ်ချုပ်ကာယပြဏာဂာမေလွရာစင်စေဉာဏ်မရှိ၍ ဥပ္ပေဝေဒနာဖြစ်ပေါ်လာအဝိဇ္ဇာမူတရားကွာယင်းတို့ခြင်းများထိုသူကားကသုံးမဝေဒနာခံစားရာ၌သင်္ဃာကြည့်လေခံစားပြီ၍ညာထေဒုက္ခ မလျရသည်သုတ္တခြင်းသူသဘောသည်ယင်းတို့ခြင်းညာတို့သူသာကသုံးမဝေဒနာအင်္ဂါယာ၌ရှင်ငါကြည့်လေခံစားပေ၍ ညာထွေဒုက္ခမလွရသည်သုဒ္ဓကျင်းသူသဘောတည်းတဲ့ပါတဲ့ပြိတ္တပဲမရတော့တာဓုခေါ်ရင်နော် သိရတဲ့ကောင်လေးပဲရှိသုဒ္ဓရှိသူတရားအဒီအဓိကမသုဒ္ဓရှိသူအတွက်အဲ့ဒီသမုဒ္ဒောကုံကုံဆိုရမယ်ခွဲသွားပြီနော်အဘာနေအဘာနေမျက်စိကနာယီမကြည့်နဲ့မသိကြအောင်ဆောင်းပြီးတော့သွားကြစို့တရားအသိပြေဝပြီမူသောတိသူကတွေ့မူဆင်းရဲ့ ရှုမှတ်မြဲ၍စိတ်แท้မပန်းရုပ်သာနွမ်းတွင်လန်းကြည်တော်သည်တရားအသည်ဥဝတိမူဟောတိသူကတွေ့မူခြင်းရဲ့ ခုမှမြဲ၍စိတ်แท้မပန်းရုပ်သာနွမ်းတွင်လန်းကြည်တော်သည်သူတကြောင်သူလင်နောက်မထွင်နာကျင်ဆင်မပွားသူတကြောင်သူလင်နောက်မထွင် ခြင်းဆင်းမပွားဟုတ်ชุมะเยชุมะเยเยอติปวาเย ကို၌ဆင်းရဲဥမှန်မြဲဆင်းရဲအတိကွာကိုယ်သာဆင်းရဲစိတ်မစွဲဆင်းရဲဆင့်မပွား ကိုယ်သာဆင်းရဲစိတ်မစွဲဆင်းရဲဆင်းမပွားစိတ်မဆင်းရဲမချီပဲမှုမစွဲနုတရားဝေဒနာဤ ပြာဖြစ်သောသို့သဘောကိုမျက်နှောပိုင်းပိုင်းသိမြင်နိုင်ရဲခိုင်ညာတို့ဘွာစိတ်မစင်းရဲ့မထီပဲမှုမစွဲနုတရားဝေဒနာဤမာဗျာဖြစ်သော ကိုယ်သဘောကိုမျက်နှောပိုင်ပိုင်သိမြင်နိုင်မြဲခိုင်ဉဏ်တို့ဘွာရင်းတို့ဖြင့်ညာကိုယ်သူစားကသုံးမဝေဒနာသုံးမ င်းกว่าကြည့်လေခံစားပြီ၍ညာတွေဒုက္ခကင်းမရသည်သုတရှိသူသဘောတည်းယင်းတို့ဖြင့်ညာဘုသူစားကသုံးမဝေဒနာ ကိလေခံစားပေ၍ညာထွေဒုက္ခသင်မရသည်သုဒ္ဓရှိသူသဘောတည်း ဆောင်ပုဒ်ကအခုမှရေးတာမဟုတ်ပါဘူးဘုန်းကြီးဒီမှာဒီသာသနာ့ရိပ်သာမှနေပြီးတော့ယောဂီတွေတရားပြစေနေတဲ့ကရေးပြီးခေါ်တဲ့တရားပါဒါပေမဲ့အဲ့လောက်ကြာကြာကရေးထားတဲ့ဆောင်ပုဒ်ပင်ဖြစ်တော့လည်းပဲဘုန်းကြီးကညံထိုင်းတော့မရဘူးအဲ့ဒါကြောင့်ဟိုသာယနဲ့ရေးလူယူလာရတယ်ဒီတော့ဘုန်းကြီးတို့တရားသိရတယ်10မိနစ်လောက်သွား နော်လူရင်းကဒီဒေသနာမြတ်စွာဘုရားမိန့်ကြတာအတိဘယ်ကကိုယ်သာနွမ်းစေစိတ်မပန်းစေနဲ့ဒီလိုမဟုတ်လားမှန်ပါပါကိုယ်သာနွမ်းစေစိတ်မပန်းစေနဲ့ကိုယ်သာနွမ်းပြီးစိတ်မပန်းရအောင်ဘာလုပ်ရမလဲရှုရမယ်သို့တော်ရှုတဲ့အခါစိတ်ထားရည်ရွယ်ချက်ကလူသေးတယ်နော်ဘယ်လိုရည်ရွယ်ချက်ဘယ်လိုစိတ်ထားနဲ့ရှုလို့ရှိရင်ကိုယ်လည်းပန်းစိတ်လည်းနွမ်းမလဲမှန်ပါပါ ဝေဒနာပြောင်းအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုရင်ကိုယ်လည်းပါစိတ်လည်းနှမ်းမယ်ဘယ်လိုရည်ရွယ်ချက်နဲ့ရှုရင်ကိုယ်ကနှမ်းပြီးတော့စိတ်မပါမလဲသိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုရမယ်ဒါကြောင့်မြတ်စွာဘုရားမိန့်ကြားတော်မူတဲ့အတိုင်းရုပ်ဝေဒနာရုပ်ဝေဒနာစိတ်ဓမ္မဆိုတဲ့တတိယအာယုန်၄မျိုးကိုရှုရမှာရှုရမှာဒုက္ခဝေဒနာကိုရှုတဲ့အခါမှာကိုယ်သာပန်းပြီးတော့စိတ်မနှမ်းရအောင် ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာတာမညာလက္ခဏာကိုပြက်ပြက်ချင်းချင်းသိမြင်ပြီးလို့ဆင်းရဲခြင်းရနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုဖို့အတွက်ငါရှုတယ်လို့စိတ်ထဲမှာရွယ်ချက်ထားပြီးတော့ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ဝေဒနာရဲ့ဖြစ်ခြင်းသဘောချုပ်ခြင်းသဘောအတ္တရခေါ်တဲ့တာယာဝေသဘောအာတိနဝဆိုတဲ့အပြည့်နာစာသဘော နိဗ္ဗာန်ဆိုတဲ့ထွက်ရာသဘောဒီသဘော၅ပါးကိုပိုင်းခြားခြင်းနဲ့သိမြင်ကြပြီးတဲ့မဉ္ဇဉ်ဖုန်ဉဏ်နဲ့နိဗ္ဗာန်ဝင်ဝင်နိုင်ကြပါစေလိုက်ဆိုဤယိတ်တာအတွင်းမှနေဤယိတ်တာ ပါစေစိတ်ဆင်းရဲကင်းကြပါစေအစစအရာရာအစဉ်ပြေကြပါစေဤရိတ်တာအတွင်မှနေသံဃာတော်တွေကျမ်းမာကြပါစေ ကြပါစေကိုယ်စီရဲ့ကင်းကြပါစေကိုယ်စီရဲ့ ဆင်းရဲကိုလိုမရှိကြပါဘူးချမ်းသာကိုသာ လိုကြည့်ကြပါတယ်လူတိုင်းဆိုတာတဲ့တတ္တဝါတိုင်းလို့ဆိုရင်ပိုးပြီးမှန်ပါတယ်သို့တော်လည်းလူဘုံလူလောကဆိုတော့လူကိုပဲဥတည်ပြီးပြောရပါတယ်ချမ်းသာကိုရဖို့ကတော့ဆင်းရဲငြိမ်းမှပဲရနိုင်ပါတယ်ဒါကြောင့်ချမ်းသာကိုလိုရှိတဲ့လူဟာဆင်းရဲဒုက္ခငြိမ်းအောင်အထောက်ရပါတယ် ဆင်းရဲငြိမ့်စေခြင်းရင်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုပယ်တတ်ရပါတယ်။အကြောင်းကိုပယ်တတ်နိုင်လို့အကြောင်းမဖြစ်ပေါ်ရင်အကျိုးဆင်းရဲလည်းငြိမ့်တော့တာပါပဲ။ဒီတော့အဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေကိုသိဖို့လိုပါတယ်။ဒီအကြောင်းတရားတွေကဘာတွေလဲဆိုရင်လူကျင်တတ်မဲ့နှစ်သက်တွေ့တာမှုလောဘစိတ်ဆိုးမှုအမျက်ထွက်မှုဒေါသအမှန်တိုင်းမသိမှုမောဟကိုယ်ကိုယ်ကိုထင်ကြီးမှုမာန အသိအမြင်မှားမှုဒိဋ္ဌိယုံကြည်ခြင်းရမှာမယုံကြည်ပဲတဏှာဖြစ်နေမှုဝိသိကိစ္စအစရှိတဲ့ကိလေသာတရားစိုးတွေပါပဲဒီတရားစိုးတွေရှိနေလို့သာတ attva တွေဆင်းရဲဒုက္ခရောက်နေကြရတာပါပဲဒီကိလေသာတရားစိုးတွေများရင်များသလောက်ဆင်းရဲကြီးမှပါတယ်နည်းရင်နည်းသလောက်ဆင်းရဲနေပါသည်ချမ်းသာများပါတယ်ဒါကြောင့်ဒီတရားစိုးတွေကိုပယ်နိုင်အောင်ကြိုးစားဖို့လိုပါတယ် နည်းနည်းပယ်နိုင်ရင်နည်းနည်းချမ်းသာတယ်များများပယ်နိုင်ရင်များများချမ်းသာတာပါပဲသူတို့ကိုပယ်နိုင်ဖို့ကတော့ယုံနာအစုကိုသိတဲ့ဉာဏ်အမြင်ဖြောင့်မှမှပဲပယ်နိုင်ပါတယ်ယုံနာအပေါင်းစုပေါ်မှာအသိအမြင်လွှဲမနေသမျှဒီကိလေသာတွေကိုမပယ်နိုင်ပါဘူးမပယ်နိုင်သေးသမျှလည်းဆင်းရဲလူကင်းချမ်းသာခြင်းကိုမရနိုင်ပါဘူးဒါကြောင့်ဒီတရားစုတွေထဲမှာ အသိအမြင်မှားတဲ့ဒိဋ္ဌိဟာဆင်းရဲကိုဖြစ်ပေါ်စေရမှာ အခြေခံကြတဲ့ဗဒနာတရားလို့ဆိုနိုင်ပါတယ်ဒီဒိဋ္ဌိကလည်းအမှန်တိုင်းမသိတဲ့မောဟကိုအဖော်ပြုလုပ်ထားပါတယ်အမှန်တိုင်းမသိလို့အသိမှားအမြင်မှားဖြစ်နေတဲ့အပေါ်မှာအခြေခံပြီးတော့လောဘဒေါသမာနအိတ်တာမစ္စရိယအစရှိတဲ့တခြားကိလေသာတွေဖြစ်ပွားလာတော့ဖြစ်ပွားလာတော့တာပါပဲ အဲ့ဒီလိုတရားတရားစုတွေတဆင့်တဆင့်ပွားများလေဆင်းရဲများလေပါပဲနည်းနည်းရှင်းပြမယ်ဆိုရင်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နာဒီတရားနှစ်ခုပေါ်ပေါင်းစုနေတာကိုအချိန်မလမပြတ်ဖြစ်ပြနေတဲ့ယုတ်တရားနဲ့နံတရားအစုတက်တက်မျှပဲလို့ဉာဏ်ထဲမှာတက်ဝင်သိမြင်ရင်တကယ်ဖြစ်နေရှိနေတဲ့အခြေအနေကိုအဖြစ်အတိုင်းအရှိအတိုင်းသိတာမြင်တာဖြစ်လို့အသိမှန်လို့ဆိုရပါတယ် ဒီလိုမသိမမြင်ပဲပုဂ္ဂိုလ်တ attva ငါလို့ဖြစ်စေ အသက်ဝိညာဉ်အတ္တလို့ဖြစ်စေသိမြင်နေတယ်ဆိုလို့ရှိရင်ဒါဟာအတိမအမြင်မှမဟုတ်ပါဘူးအတိမအမြင်မှပါပဲဒါကိုပဲတက္ကရာဒိဋ္ဌိတကယ်အရှိတရားပေါ်မှာမရှိတာကိုစိတ်ကူးနဲ့ပုံဖော်ပြီးမှားယွင်းစွာသိမြင်ယူဆမှုလို့ခေါ်ပါတယ်အတ္တဒိဋ္ဌိပုဂ္ဂိုလ်တ attva မဟုတ်တဲ့သဘာဝတရားစုမျှကိုပုဂ္ဂိုလ်တ attva ငါလို့အသိအမြင်မှားနေမှုပါပဲ။ အဲ့ဒီလိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအနေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အသိမှအမြင်မှဖြစ်လာတော့ဒီပုဂ္ဂိုလ်တတိတ attva ကချမ်းသာခြင်းကြီးပွားခြင်းလာတယ်ယာရုဂုံသိမြင်မှခြင်းလာတယ်အဲ့ဒါလိုစသည်ဖြင့်လူချင်းရချင်းဖြစ်ချင်တာတွေပေါ်လာတယ်ဒါတွေဟာ လောဘကိလေသာတွေပါပဲတစုံတရာအစင်မပြေတာနဲ့တွေ့လာရင်ဒေါသဖြစ်လာတယ်ဒီငါကသူများတဲ့သားတယ်ထင်လာရင် မာနကြီးလာတယ် ကိုယ်တဲ့သာသူတွေ့ရင်မနာလိုတဲ့အိတ်သားတွေဖြစ်လာတယ်အဲဒါလိုစသည်ဖြင့်ပုဂ္ဂိုလ်တ attva ငါလို့ဆိုတဲ့အသိမှဝင်လိုက်တာနဲ့ဒီလောဘဒေါသမာနစတဲ့ကိလေသာတရားစုတွေကဝင်လာတော့တာပါပဲဒီတရားတွေဝင်လာရင်မချမ်းသာတော့ပါဘူးဆင်းရဲတော့တာပါပဲဒါကြောင့်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေထဲမှာဒီအသိအမြင်မှမှုတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဟာအခြေခံအကြောင်းပဲဆိုတာထင်ရှားပါတယ် ဒီတက္ကဒိဋ္ဌိအတ္တဒိဋ္ဌိနဲ့အသိမြင်မှားပုံကိုနည်းနည်းဆက်ပြောပါဦးမယ်။ရုပ်ခန္ဓာအစုမှာပေါင်းစပ်ပါဝင်နေတဲ့အပူသဘောအေးသဘောကိုပူရုပ်အေးရုပ်မျှပဲလို့အရှိအတိုင်းအမှန်တိုင်းမသိမမြင်နိုင်ကြတော့ပူတဲ့လူအေးတဲ့လူပူတဲ့ပုဂ္ဂိုလ်အေးတဲ့ပုဂ္ဂိုလ်ရှိတယ်လို့အသိမှားနေကြပါတယ်အမြင်မှားနေကြပါတယ်။ငါပူတယ်ငါအေးတယ်လို့လည်းအသိမှားနေကြပါတယ်။ထို့အတူပဲခက်မှကြမ်းတမ်းနူးညံ့ချောမွေ့တဲ့သဘော တွန်းကန်တောင်းနှင်းလှုပ်ရှားရွေ့ရှားတဲ့သဘောယူစည်းဖွဲ့စည်းတိတ်တိပူတွဲလုံးခဲတဲ့သဘောအစရှိတဲ့ရုပ်တဘာဝတွေကိုလည်းပဲတဘာဝတရားမျှတာပဲလို့မသိမမြင်နိုင်ကြတော့သူကကြမ်းတမ်းနေသူအသားရေးကကြမ်းတမ်းနေငါကနူးညံ့နေငါအသားရေးကနူးညံ့နေစသဖြင့်ပုဂ္ဂိုလ်တ attva အနေနဲ့အတိမှနေကြတယ်သူငါအနေနဲ့အတိမှနေကြပါတယ်ပြီးတော့လူကျင်တတ်မဲ့စိတ်နှစ်သက်ချစ်ခင်စိတ် မုံဒီစိတ်စိတ်ဆိုးစိတ်တွန်းဆုပ်စိတ်အတက်စိတ်ဝမ်းနည်းစိတ်ဝမ်းသာစိတ်စတဲ့နံတရားတွေကိုလည်းလူကျင်တတ်မဲ့စရာအာယုံစတွေကြောင့်အကြောင်းအားလျော်စွာ ဖြစ်ပေါ်လာပြီးတော့ပျောက်ပျောက်သွားကြတဲ့သဘောတက်တက်မျှတာပဲလို့အမှန်တိုင်းမသိမမြင်ကြဘူးငါလူကျင်တယ်သူလူကျင်တယ်စသဖြင့်ပုဂ္ဂိုလ်တ attva အနေနဲ့ပဲအသိမှန်းနေကြတယ်နောက်ပြီးတော့တချို့ကယုတ်ခန္ဓာကို တချို့ကနံခန္ဓာကိုအသက်ဝိညာဉ်လို့မှတ်ယူဆွဲလန်းကြပါတယ် တချို့ကတော့အသက်ဝိညာဉ်လေးဟာရုပ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးရုပ်နာမှတပါးတိချတရားအရာတစ်ခုအနေနဲ့တတ္တဝါရဲ့တဏ္ဍာမှာမပြတ်မစည်းပဲတည်ရှိနေတယ်လို့ယူဆဆွဲလန်းကြပါတယ်။ဘုန်းကြီးတို့မြန်မာလူမျိုးများကတော့စိတ်ကိုပဲအသက်ဝိညာဉ်လိပ်ပြလို့ယူဆဆွဲလန်းတတ်ကြတာများပါတယ်။ဒီအသက်ဒီဝိညာဉ်ဟာမွေးဖွားလာကြတဲ့ကသေသည်အထိမပြတ်မစည်းပဲအမြဲတည်နေတယ်လို့ယူဆတတ်ကြပါတယ်။အဲ့ဒီတချို့ယူဆထားကြတဲ့အသက်ဝိညာဉ်ဆိုတာဟာ မြတ်စွာဘုရားကမရှိဘူးမဟုတ်ဘူးလို့ဟောကြားထားတဲ့အတ္တဆိုတော့ပါပဲအာတမလို့လည်းခေါ်ပါတယ်ဒါကြောင့်အသက်ဝိညာဉ်လက်ပြန်တဲ့အတ္တဟာသဘောအချင်းအတူတူပါပဲဒီအသက်ဝိညာဉ်အတ္တဆိုတာကိုအစွဲပြုပြီးတော့လဲပုဂ္ဂိုလ်တ attva ငါသူတစ်ပါးဆိုတဲ့အသိမှအမြင်မှဖြစ်ပေါ်လာပါတယ်ရုပ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီရုပ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲ စိတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီစိတ်ကိုပုဂ္ဂိုလ်တ attva ငါလို့ထင်မှတ်တော့တာပါပဲဒါတွေဟာတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအတိမှအမြင်မှားတွေကြီးပါပဲဒီအသက်ဝိညာဉ်အတ္တဆိုတာကိုမပြတ်မစီးပဲအမြဲတည်နေတဲ့အမာခံသဘောအနေနဲ့ယူဆထားကြတော့ရုပ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်ရုပ်ကိုတည်ရန်ခိုင်မြဲတယ်လို့မှတ်ယူတော့ရတော့တာပါပဲစိတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်စိတ်ကိုတည်ရန်ခိုင်မြဲတယ်လို့မှတ်ယူကြတော့တာပါပဲ ဒါကြောင့်မဲလူသေးလို့ယုတ်ခန္ဓာကြီးပျက်စီးသွားတဲ့အခါအသက်ဝိညာဉ်ကလေးဟာယုတ်ခန္ဓာကြီးတွေကမပြတ်မစီးပဲထွက်ခွာသွားပြီးတော့တင်ញိုင်မှာဖြစ်စေသေသူရဲ့အိမ်နာပတ်ဝန်းကျင်မှာဖြစ်စေလှဲ့လေသွားလာနေတယ်လို့တချို့ယူဆကြတာပေါ့သေသူရဲ့ဝိညာဉ်ဟာသူရှိနေကြောင်းသိရအောင်ကိုယ်ရင်လည်းပြတယ်အိမ်တကားကိုရင်လည်းလာခောက်တယ်အိမ်အောက်မှာဖြစ်စေအိမ်ထဲမှာဖြစ်စေ ခြေသံတစ်ချက်ချက်နဲ့သွားလာလှုပ်ရှားနေတဲ့စသဖြင့်လည်းယူဆဆွဲလန်းကြပြန်တယ်။ဒါကိုပဲတရေတစေလို့ခေါ်သမုတ်ကြပြန်တယ်။သူ့ကိုယဉ်မှန်းပြီးရက်လေစွမ်းသူချင်းစတဲ့ဒါနကုသိုလ်တွေကိုပြုလိုက်မှပဲဒီဝိညာဉ်ကလေးအတ္တလေးဟာတာရုခေါ်ပြီးတွေ့ရမဲ့တဝဲလေလေလှဲ့လေနေရတဲ့တရေတစေဘဝကလွတ်ကျွတ်သွားတယ်။အဲ့ဒီလွတ်ကျွတ်သွားပြီးတော့မှပဲသူရောက်ထိုက်တဲ့နောက်ဘဝတစ်ခုကိုရောက်သွားရတယ်လို့အများအားဖြင့်ယူဆဆွဲလန်းကြပါတယ်။ ဒီဥစ္စာမျိုးကတော့ရောက်ထိုက်တဲ့ဘဝကို မရောက်ရသေးမီญาကအန္တရာဘဝတစ်ခုရှိသေးတယ်လို့ယူဆတဲ့အယူမှားပါပဲဘုရားရှင်တော်မြတ်ဖရာရဲ့အဘိဓမ္မာဒေသနာတော်အရာကတော့သုတိစိတ်ချုပ်ပြီးတဲ့နောက်နောက်တစ်ဘဝမှာပဋိသန္ဓေစိတ်ဖြစ်တာဟာတစ်စက္ကန့်တောင်မှမကြပါဘူးသို့တော်လည်းတေသူဟာ သူရဲ့အကုသိုလ်ကံကြောင့်တေစိတ်ချုပ်ပြပြီးရင်ချုပ်ပြပြီးခြင်းပြိတ္တာဘဝမှာရုပ်သင်္နံသင်းနဲ့ စင်စင်ရဲရဲဘဝကိုချက်ချင်းရကောင်းရနေမှာဖြစ်တဲ့အတွက်သူ့ကိုရည်ရွယ်ပြီးဆွမ်းသွခြင်းစတဲ့ဒါနကုသိုလ်တွေပြုကြရပါတယ်ဒီလိုပြုတယ်ဆိုရင်တော့ဗုဒ္ဓဒေသနာတော်အရသဘာဝကျပါတယ်ကွယ်လွန်သူများပြိတ္တာဖြစ်ပြီးအစာအစာငတ်မနေလို့ကိုရင်ပြပြီးလာတောင်းကြကြောင်းလဲပေတဝတ္ထုပါဠိတော်မှာလာပါတယ်အခုပြောခဲ့တဲ့အတိုင်းအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတ္တလေးဟာမပြတ်မစည်းပဲအမြဲတည်နေပြီး တဘောအပြီးတဘောကူးပြောင်းနေတယ်ဆိုတဲ့အယူဆကိုတတ္တရဒိဋ္ဌိတည်မြဲအယူမှားလို့ခေါ်ပါတယ်တချို့ကြတော့လဲရှေ့ဘဝနောက်ဘဝဆိုတာကိုအယုံကြည်မရှိကြပါဘူးဒီအသက်ဒီဝိညာဉ်ဒီပုဂ္ဂိုလ်ဟာမသိမီအတွင်းမှာတည်မြဲနေပြီးသေတဲ့အခါမှာဘာမှမကြံတော့ပဲအသက်ဝိညာဉ်မှာပျက်စီးသွားရတယ်ဒါကြောင့်နောက်ဘဝတမလဘဝဆိုတာမရှိဘူးတဘဝတည်းနဲ့ပဲအပြည့်အစုံပြည့်စဲသွားတယ်လို့ယူဆကြပြန်ပါတယ် ဒီယူဆကိုတော့ဥစ္စေရဒိဋ္ဌိပြတ်ဆဲအယူမှားလို့ခေါ်ပါတယ်သတ္တရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလဘဝချမ်းသာရေးကိုယဉ်မှန်းပြီးမကောင်းမှုတွေကိုရှောင်နိုင်သလောက်ရှောင်မလိုက်မယ်ကောင်းမှုတွေကိုပြုနိုင်သလောက်ပြုပါလိမ့်မယ်သို့တော်လည်းဘဝချမ်းသာတွေကိုသာတောင်းတနေမှဖြစ်လို့ဝဆင်းရဲကလွတ်မြောက်ဖို့တော့မလွယ်ဘူးပါဘူးအရာရာကိုတင်မြဲနေတဲ့အမြင်နဲ့သာကြည့်မြင်နေမှဖြစ်လို့ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်ဖို့ ဒုက္ခသစ္စာကိုပိုင်ပိုင်ခြားခြားသိဖို့လည်းမဖြစ်နိုင်ပါဘူးဒုက္ခသစ္စာကိုမသိရင်သမုဒိယသစ္စာကိုမပယ်နိုင်တဲ့အတွက်နိရောဓသစ္စာဆင်းရဲငြိမ်းမှုကိုမရနိုင်ပါဘူးဒီတော့ဒီအသိမှအမြင်မှားကြောင့်ဆင်းရဲမြဲပဲဆင်းရဲနေတာပါပဲပုစ္ဆေရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလွန်ဘဝမရှိဘူးလို့ယုံကြည်ထားတဲ့အတွက်ဒီဘဝမသေးမီအတွင်းမှာမိမိအကျိုးရှိမယ်ကောင်းစားမယ်ဆိုတာကောင်းစားမယ်လို့ထင်နေဆိုရင် ကောင်းမှုမကောင်းမှုရွေးချယ်မနေတော့ပဲပြုကျင်ရာပြုတော့မှာပါပဲဒီလိုဆိုရင် မကောင်းမှုတွေကြီးသာအပြုများဖို့ရှိပါတယ်ဒီတော့ဥစ္စေရဒိဋ္ဌိအမြင်မှားကိုအခြေခံပြီးပြုမိတဲ့မကောင်းမှုတွေကြောင့်ရှောင်လွဲမရတဲ့ကြောင်းကျိုးနိယာမအရာဆင်းရဲကြိုးတွေသာထက်ခါထက်ခါရနေမှာအမှန်ပါပဲချမ်းသာဖို့မရှိပါဘူးဒါကြောင့်အသိအမြင်မှားရင်ဆင်းရဲတယ်အသိအမြင်မှန်မှပဲချမ်းသာတယ်ဆိုတာဟာထင်ရှားပါတယ် အခုရှင်းပြခဲ့တာကိုသဘောပေါက်ရင်သတ္တရဒိဋ္ဌိဥစ္စရဒိဋ္ဌိအမြင်မှန်နှမျိုးဟာအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအမြင်မှန်ပေါ်မှာအခြေခံတယ်ဆိုတာနားလည်နိုင်ပါတယ်။ဒါကြောင့်မြတ်စွာဘုရားကအကြောင်းရင်းအခြေခံဖြစ်တဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအမြင်မှပြောက်ပြီးအမြင်မှရောက်အောင်ရုပ်အစုနာအစုကို ဖြစ်ဆဲဖြစ်ခိုက်မှာစူးစူးဆိုင်ဆိုင်တတိနဲ့စောင့်ရှုဖို့အရေးတကြီးတိုက်တွန်းဟောပြောတော်မူခဲ့တာပါပဲ။ဒီလိုရှုရမှာရုပ်ထင်ရှားရင်ရုပ်ကိုရှုရပါတယ်။နာမ်ထင်ရှားရင်နာမ်ကိုရှုရပါတယ်။ ဖြစ်နေတဲ့ယုတ်ဖြစ်နေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အခြေအနေတိုင်းသိအောင်ရှုရပါတယ်။စိတ်ကတစ်မျိုးတစ်ပုံကြံစီပြီးမရှုရပါဘူး။အရှိကိုအရှိတန်ရှုတဲ့သဘောပါပဲ။ဒါကြောင့်ယုတ်ခန္ဓာကိုယ်ကပူရာထင်ရှားရင်အဲ့ဒီအပူတေဇောကိုပိုင်ပိုင်ခြားခြားသိအောင်ပူတယ်ပူတယ်လို့ထပ်ခါထပ်ခါရှုအေးထင်ရှားရင်အေးတယ်အေးတယ်လို့ထပ်ခါထပ်ခါရှုတောင်းနာတင်းနာလှုပ်ရှားတာရွေ့ရှားတာကြမ်းတမ်းနာနူးညံ့တာစတဲ့ရုပ်တွေထင်ရှားရင်လည်းပဲတောင်းနေတင်းနေစသဖြင့်ထပ်ခါထပ်ခါရှုရပါတယ်။ ထို့တူပဲပြန်ရင်စိတ်စဉ်းစားစိတ်လိုခြင်းစိတ် စိတ်ဆိုးစိတ်စတဲ့စိတ်သဘောတွေကိုလည်းပြန်ရင်နဲ့စဉ်းစားတဲ့စသဖြင့်ရှုရပါတယ်အဲဒါလိုရှုတဲ့အခါအစာဥမှာတော့ပြန်ရင်စိတ်ပြန်ရင်တဲ့စိတ်တွေကိုပဲရှုရှုနေရတာကများပါတယ်ရုပ်ကိုရှုရတာကနည်းပါတယ်သို့တော်လည်းရှုပါများလာတော့တဖြည်းဖြည်းအပြန်ရင်နည်းလာပြီးအရှုခံယုံနာအာယုံပေါ်မှာပဲစိတ်ဟာစူးစိုက်တည်ငြိမ်လာပါတယ်ဒီအခါမှာនិဝရဏအငြိအကျေးတွေလုံးဝကင်းစင်သလောက်ဖြစ်နေလို့ စိတ်အစဉ်ဟာအတော်ရစ်စင်ကြဲနေပါတယ်ဒါကိုပဲစိတ်တဝိတ္တုဒိလို့ခေါ်ပါတယ်အဲ့ဒီစိတ်တဝိတ္တုဒိဖြစ်ခြင်းကစပြီးယုံနံတို့ရဲ့ပင်ကိုယ်ရင်းသဘောသဘာဝလက္ခဏာကိုသိလာပါတယ်အဲ့ဒီအသိဟာကြာလေကြာလေသမာဓိအားကောင်းသလောက်ထင်ရှားပြတ်သားလာလေပါပဲဒီကံမှာပူမှုနဲ့ရှုတဲ့စိတ်အေးမှုနဲ့ရှုတဲ့စိတ်စသဖြင့်အရှုခံအာယုံနဲ့ရှုသိစိတ်အတွဲလိုက်အတွဲလိုက်သိနေပါတယ်အပူအေးသဘောနဲ့ရှုတဲ့စိတ်မျှသာရှိတာပဲစသဖြင့်အမှန်တိုင်းသိနေတဲ့အတွက် ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှလုံးဝမဖြစ်လာတော့ပါဘူးတက္ကဒိဋ္ဌိအတ္တဒိဋ္ဌိအတိမှအမြင်မှကင်းသွားပါတယ်ဒါကြောင့်ကိလေသာတွေငြိမ့်နေပြီးချမ်းသာနေတော့တာပါပဲဒီလိုနဲ့တိုးတက်ပြီးကြိုးစားရှုမှတ်ဖန်များလာတဲ့အခါမှာအရှုခံယုံနာတို့ရဲ့ပေါ်လာမှုပျောက်သွားမှုလေးတွေကိုလည်းမျက်စိနဲ့ကြည့်နေရတယ်လို့ရှင်းရှင်းလေးဉာဏ်နဲ့တွေ့နေရတော့မတည်မြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘော မရှိတဲ့သဘောတွေကိုပါညာနဲ့ပြက်ပြက်ထင်ထင်သက်ဝင်တွေ့သိပြီးသဘောကျလာပါတယ်။ဒီတော့တည်မြဲတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးလို့ယုံကြည်ဆုံးဖြတ်နိုင်လာတဲ့အတွက်ဝိညာဉ်ကမပြတ်မစည်းပဲနောက်ဘဝကိုကူးပြောင်းသွားတယ်ဆိုတဲ့အယူမှဝိညာဉ်လေးဟာမလွတ်မကျွတ်နိုင်သေးလို့တဝဲလည်းလည်းဖြစ်နေရတယ်ဆိုတဲ့အယူမှအဲ့ဒီသဒ္ဒရာဒိဋ္ဌိတွေလည်းကင်းစင်သွားပါတယ်။ပြီးတော့ဝိညာဉ်ဟာမသေးမီအတွင်းမှာမပြတ်မစည်းတည်ရှိနေပြီး သေတဲ့အခါမှာနောက်တဘဝမဆက်တော့ပဲပြက်ဆဲပြက်စီးသွားတယ်ဆိုတဲ့ဥစ္စေရဒိဋ္ဌိအယူမှာလည်းကင်းစင်သွားပါတယ်အဲဒီလိုယုတ်တဘာဝနန္တဘာဝတွေကိုအမှန်တိုင်းသိမြင်လာလို့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှအမြင်မှာတည်မြဲအယူမှားအမြင်မှားပြတ်ဆဲအယူမှားအမြင်မှားတွေကင်းစင်သွားတော့အတိမှားအမြင်မှားတွေကြောင့်ဖြစ်ပေါ်မဲ့ကိလေသာတွေလည်းဖြစ်ပေါ်မလာလို့ချမ်းသာနေပါတော့တယ်ဒီနည်းနဲ့ပဲဝိပဿနာအတိမှန်တမာဒိဋ္ဌိတွေတဖြည်းဖြည်း ယဉ်တန်လာပြီးမဲအသည့်ဖို့အသည့်အထိရရှိလာတော့ကိလေသာအမြင့်ပြတ်လို့ချမ်းသာမှုဒုက္ခဓာတ်ကိုရရှိလာတော့တာပါပဲတတ္တဝါမှန်တဲ့၍တရားတွေ့ချမ်းမြေ့သာယာရှိပါစေဤသို့ရဟန်းမြို့ကဘာရေးစီဒီလဲချမ်းမြေ့ပါဆုံးမှဆရာတော်အရှင်ကနကာတိဝေသကအတိအမြင့်မှ ဆန္ဒရတရားတော်ကိုဟောကြားတော်မူလို့ဒီပါပြီခုချိန်ကစပြီးရန်ကုန်မြို့ကဘာရေးစေရီလန်းချမ်းမြေရိပ်သာကျောင်းမှဆရာတော်အရှင်သနကာပိဝန္တကတိပေဆိုင်ပွားတရားတော်ကိုဟောကြားတော်မူပါတော့မည်ရှင်ယခုဘုန်းကြီးမြတ်မအတန်ကနေပြီးအတန်နဲ့ဟောကြားမယ့်တရားကတော့တိပေဆိုင်ပွားတရားတော်ဖြစ်ပါတယ်ယမန်နှစ်က အတိအမြင်မှန်မှချမ်းသာရတရားတော်ကိုအတန်းနဲ့ဟောကြားခဲ့စဉ်ကယုံနံတို့ရဲ့သဘောမှန်ကိုအမှန်တိုင်းသိမြင်မှကိလေသာကိုပယ်တတ်နိုင်ပြီးဆင်းရဲငြိမ်းကချမ်းသာကိုရနိုင်ကြောင်းအဲ့ဒီအတိမှအမြင်မှန်ကိုရဖို့ရာယုံနဲ့နံကိုအရှိအရှိအတိုင်းရှုမှတ်ပွားများရကြောင်းဟောခဲ့ပါတယ်။ဘာကြောင့်ယုံနဲ့နံကိုရှုမှတ်ပွားများရတယ်လဲဆိုရင်ယုံနံတို့ရဲ့သဘာဝကိုအမှန်တိုင်းပိုင်းပိုင်းခြားခြားသိရအောင်လို့ပါပဲ။ဘုရားရှင်တော်မြတ်ဗျာရဲ့ဒေသနာတော်မှာ ပိုင်ပိုင်ခြားခြားသိရမယ်တရားပယ်ရမယ်တရားဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရရမယ်တရားပွားများရမယ်တရားလို့၄မျိုး၄စားခွဲကြပြီးဟောထားပါတယ်အဲ့ဒီ၄မျိုးတွေက ပိုင်ပိုင်ခြားခြားသိရမယ်တရားဆိုတာခန္ဓာကိုယ်ခေါ်တဲ့ယုတ်နဲ့စိတ်စေတသိက်ခေါ်တဲ့နံတရားတွေပါပဲပယ်ရမယ်တရားဆိုတာကတော့လူကျင်တတ်မယ်နှစ်သက်တွေ့တာတဲ့တဏှာပါပဲဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရရမယ်တရားကတော့ဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ပါပဲ။ ပွားများရမယ့်တရားဆိုတာကတော့မဲ့ခင်ရှိပါအကျင့်တရားပါပဲ။ဘာကြောင့်ယုံနာနှစ်ပါးကိုပိုင်းပိုင်းခြားခြားသိဖို့လိုသလဲလို့မေးเสียရှိပါတယ်။ယုံနာနှစ်ပါးဟာဆင်းရဲဆိုမှဆင်းရဲလို့ခေါ်တဲ့ဒုက္ခဒုက္ခဖောက်ပြန်ဆင်းရဲလို့ခေါ်တဲ့ဝိပရိနာမဒုက္ခဖြစ်ပြဆင်းရဲလို့ခေါ်တဲ့သင်္ခါရဒုက္ခအဲ့ဒီဒုက္ခသုံးမျိုးထဲမှာအကျုံးဝင်နေပါတယ်။ဒါကြောင့်ယုံနာနှစ်ပါးဟာဆင်းရဲအစစ်မှန်ပါပဲ။ရုပ်ရှိနေသမျှနာမ်ရှိနေသမျှဆင်းရဲနေတာပါပဲ။သို့တော်လည်း အဲ့ဒီယုံနဲ့နံကိုတတိနဲ့စောင့်မရှိရင်ထင်ရှားတဲ့ဒုက္ခဒုက္ခကိုသာဆင်းရဲလို့ပြကြပါတယ်ချမ်းသာလို့ယူဆထားတဲ့ဝိပရိမနာမဒုက္ခနဲ့ဖြစ်ပြဆင်းရဲသင်္ခါရဒုက္ခကိုတော့ဒုက္ခလို့မသိနိုင်ကြပါဘူးဒီယုတ်ဒီနံကိုဒုက္ခလို့မသိကြတော့ဒုက္ခလို့ထင်မှတ်တော့တာပါပဲကောင်းနေချမ်းသာတယ်လို့ထင်မှတ်တော့တာပါပဲဒါနဲ့ပဲဒီယုတ်ဒီနံကိုတာယာနှစ်သက်တတ်မြတ်တဲ့စိတ်တွေဖြစ်ပေါ်လာပါတယ်ဒီလိုနဲ့ကိလေသာတွေဖြစ်ပွားလာတော့ဆင်းရဲတရားကထက်ကြမကွာကပ်ပါလာပါတော့တယ် ဒါကြောင့်ဆင်းရဲငြိမ်ငြိမ်ချမ်းသာခြင်းနဲ့သူဟာဆင်းရဲအစစ်မှန်ဖြစ်တဲ့ယုံနံတို့ရဲ့ဒုက္ခသဘောမှန်ကိုအမှန်တိုင်းပိုင်းပိုင်းခြားခြားသိဖို့လိုပါတယ်။အဲ့ဒါလိုသိအောင်ကပွားများရမယ်တရားဖြစ်တဲ့မေခင်ရှိပါအကျင့်တရားကိုမိမိတဏ္ဍာမှာဖြစ်ပွားအောင်အားထုတ်ရပါတယ်။ဘယ်လိုအားထုတ်ရကြလဲဆိုရင်ဖြစ်သမျှယုတ်ဖြစ်သမျှနံကိုတတိနဲ့မပြတ်ဆောင်ရှုနေရပါတယ်။ယုတ်ခန္ဓာကိုယ်ကြီးမှာကြံတန်ယုတ်နူးညံ့ယုတ်ဖြစ်ပေါ်ရင်လည်းဖြစ်ပေါ်နေတဲ့အတိုင်းတတိနဲ့ဆောင်ရှုရပါတယ်။ယုတ်စည်းဖွဲ့စည်းယုတ် သိပြီးဘူးတွဲလုံးခဲရုပ်တွေဖြစ်ရင်လည်းဖြစ်တဲ့အတိုင်းပဲဆောင်ရှုရပါတယ်။ပူရုပ်အေရုပ်ဖြစ်ရင်လည်းဆောင်ရှုထောက်ကံတောင်းနှင်းရုပ်လှုပ်ရှားရွေးရှားရုပ်ဖြစ်ရင်လည်းဖြစ်နေတဲ့အတိုင်းသတိနဲ့ဆောင်ရှုရပါတယ်။ဒါကိုကာယ ानु ပဒနာသတိပဋ္ဌာန်လို့ခေါ်ပါတယ်။နာကျင်ကြိုက်ခဲစားတဲ့ကိုယ်ဆင်းရဲတွေဆိုရင်ဘူးဆွေးမှုစိတ်မချမ်းသာမှုစတဲ့စိတ်ဆင်းရဲတွေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်နေတဲ့အတိုင်းရှုရပါတယ်။ကိုယ်ချမ်းသာတာစိတ်ချမ်းသာတာဝမ်းသာတာတွေဖြစ်ပေါ်လာရင်လည်းဖြစ်နေတဲ့အတိုင်းပဲရှုရပါတယ်။ဒါကိုဝေဒနာ ानु ပဒနာသတိပဋ္ဌာန်လို့ခေါ်ပါတယ်။ ကောင်းတဲ့စိတ်ပဲဖြစ်စေဆိုးတဲ့စိတ်ပဲဖြစ်စေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်တဲ့အတိုင်းရှုသိနေရပါတယ်ဒါကိုစိတ်ဓာနုပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်မြင်သဘောကြားသဘောနံသဘောစားသဘောစတဲ့သဘောတွေကိုလည်းမြင်တယ်ကြားတယ်စသည်ဖြင့်ရှုသိနေရပါတယ်ဒါကိုဓမ္မနုပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်လူရင်းကတော့ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းတတိမလို့ရအောင်အမြဲရှုသိနေဖို့ပါပဲဒီလိုရှုရမှလည်းမတွေ့သေးမသိသေးတဲ့သဘောတွေကိုကြံစီစဉ်းစားပြီးမရှိရပါဘူး ယခုလည်းငင်းတွေ့နေသိနေတဲ့သဘာဝကိုတွေ့နေသိနေတဲ့အတိုင်းသာရှုသိရပါတယ်ဒါကိုပဲမြတ်စွာဘုရားကယထာဘူတံတမတ်ပညာယတထဗံအရှိတဘာဝအတိုင်းအမှန်တိပညာဖြင့်ရှုသိရမည်လို့မိန့်တော်မူပါတယ်မိမိမတွေ့သေးမသိသေးတဲ့သဘောကိုစိတ်နဲ့ခေါ်ယူပြီးဉာဏ်စီစဉ်းစားပြီးရှုရင်ဘာဝနာမယဉာဏ်ဥပဒနာဉာဏ်မဖြစ်ပါဘူးစိတ်ဓာမယဉာဏ်ကြံဉာဏ်တွေးဉာဏ်သာဖြစ်တာမို့ကိလေသာကိုမပယ်နိုင်တဲ့အတွက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူး ဒါကြောင့်ဘာဝနာနည်းအဉဏ်ပွားဉဏ်ဖြစ်အောင်ယထာဘူတံသမပညာယတထဗံဆိုတဲ့ဒေသနာတော်အတိုင်းအရှိအရှိအတိုင်းသာရှုတည်နေဖို့လိုပါတယ်။သွားရထိုင်လျောင်းဣရိယာပု၄ပါးလုံးမှာထင်ရှားတဲ့ရုပ်မှန်သမျှနာမ်မှန်သမျှကိုရှုတည်ရပါတယ်။ဘယ်ရုပ်ဘယ်နာမ်ကိုမှရှုမယ်လို့ရွေးချယ်ပြီးမနေရပါဘူး။ဒီလိုရှုရမှာအစအုပ်မှာတော့တမာရီကကောင်းကောင်းမဖြစ်သေးတဲ့အတွက်ပြန်စိတ်လွင့်စိတ်ကြံစည်စဉ်းစားစိတ်တွေကိုပဲခဏခဏရှုနေရတတ်ပါတယ် စိတ်ဓာနုပဒနာပဲအဖြစ်များနေတတ်ပါတယ်သို့တော်လည်းအဲ့ဒါလိုရှိပါများလာတော့ပြန်စိတ်လွင့်စိတ်တဖြည်းဖြည်းနဲ့လာပြီးစူးစိုက်တည်ငြိမ်မှုတမာရီအားကောင်းလာပါတယ်ဒီအခါမှာယောဂီရဲ့စိတ်ဟာကာမိသန္တာဗျာပါဒထိဏမိတ်တာဥဒ္ဒစ္စကုက္ကုစ္စဝိသိကိစ္စဆိုတဲ့နိဝရဏအငြိအကျေးတွေကင်းဝေးနေတဲ့အတွက်ဖြူစင်စင်ကြဲနေပါတယ်စိတ်တဝိတ္တရီဖြစ်နေပါတယ်စိတ်စင်ကြဲလာတာနဲ့အမျှအသိဉာဏ်ကလည်းပို့ပို့ထင်းထင်းလာပါတယ် ဒီလိုအသိဉာဏ်ထက်လာတော့ယုံနံတို့ရဲ့သဘာဝလက္ခဏာတာမညလက္ခဏာတွေကိုသိစာပြုလာပါတယ်ဒီနေရာမှာသဘာဝလက္ခဏာဆိုတာယုတ်တရားနံတရားအသီးသီးတို့ရဲ့ပင်ကိုယ်ရင်းသိတဲ့သဘောပါပဲတခြားယုတ်တခြားနံနေနဲ့မသက်ဆိုင်ပဲဆိုင်ရာယုတ်အသီးသီးနံအသီးသီးတို့နဲ့သာသက်ဆိုင်တဲ့သဘောလက္ခဏာလို့ဆိုလိုပါတယ်ပုံစံပြောရရင်ခင်မကျမ်းတဲ့သဘောနုညံ့သဘောဟာပထဝီယုတ်နဲ့သာသက်ဆိုင်တယ်တခြားယုတ်နံတွေနဲ့မဆိုင်ပါဘူး ထိတွေ့သဘောဟာဖတ်တာနဲ့သာဆိုင်တယ်ခံစားသဘောဟာဝေဒနာနဲ့သာဆိုင်တယ်တခြားရုပ်တခြားနာမ်တွေနဲ့မသက်ဆိုင်ပါဘူးတဘာဝလက္ခဏာဆိုတာယုံနာတို့ရဲ့အဲဒီလိုပင်ကိုရင်းသိတဲ့သဘောလက္ခဏာပါပဲဒါကြောင့်ဓမ္မသင်္ကနီမူလဒီကမှာသဘာဝကက္ခလဖုဒနာဒီကောအတာဒါရနောခင်မှာဉာဏ်ဉာဏ်ထိတွေ့ခြင်းအစရှိတဲ့အများနဲ့မသက်ဆိုင်တဲ့သဘောဟာသဘာဝလက္ခဏာပါပဲလို့ရှင်းပြထားပါတယ်။ဗာမညာလက္ခဏာဆိုတာကတော့ရုပ်အလုံးနာအလုံးနဲ့သက်ဆိုင်တဲ့အများဆိုင်သဘောလက္ခဏာပါပဲ။ မတည်ငြဲတဲ့သဘော အနိစ္စဆင်းရဲတဲ့မကောင်းတဲ့သဘောဒုက္ခအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘော အနတ္တဒီသဘောသုံးမျိုးကိုရုပ်တိုင်းနာတိုင်းမှာရှိပြီးရုပ်တိုင်းနာတိုင်းနဲ့သက်ဆိုင်လို့တာမင်ညာလက္ခဏာလို့ခေါ်ပါတယ်ဒါကြောင့်ဓမ္မသင်္ကနီမူလတိကမှာပဲပါမဉ္ဉံပါဒရဏောအနိစ္စရိတဘာဝောအများနဲ့ဆိုင်တဲ့အနိစ္စအစိုက်တဲ့သဘောဟာတာမညလက္ခဏာပါပဲလို့ရှင်းပြထားပါတယ်။အဲဒီတဘာဝလက္ခဏာတာမညလက္ခဏာနှစ်ပါးနဲ့က ယောဂီဟာတဘာတဘာလက္ခဏာကိုလည်းဥသိပြီးတာမညာလက္ခဏာကိုနောက်မှသိပါတယ်သို့တော်လည်းတာမညာလက္ခဏာကိုသိတဲ့အဆင့်မှာလည်းတဘာဝလက္ခဏာကိုပါသိနေတယ်ဆိုတာသတိပြုရပါမယ်တဘာဝလက္ခဏာကိုယခုရှင်းပြမယ်အတိုင်းသိလာပါတယ်ဝမ်ဘိုက်ကဖောင်းမှုပိန်မှုကိုရှုနေကြမှာတောင်တင်းသဘောထောက်ကန်သဘောရွေးချသဘောတွေကိုဝမ်ဘိုက်ပုံတန်ထမပါပဲတီးပြီးတန်တန်ပီပီတတာသိလာပါတယ်ဒါဟာဝါယောခေါ်တဲ့လေရုပ်ရဲ့သဘာဝလက္ခဏာကိုပိုင်းပိုင်းခြားခြားသိရင်းမှာပဲ။ သူ့ကိုရှုသိနေတဲ့စိတ်ကိုလည်းငါရှုတယ်ငါသိတယ်ဆိုတဲ့အတ္တသဘောတွေမပါတော့ပဲထောက်ကန်တောင်းနေရွေရှားရုပ်စီကိုဥဒ္ဒံဥဒ္ဒံပြီးသိပြီးသွားတဲ့သဘောလေးမျှတာပဲလို့သိလာပါတယ်ဒါဟာနန္တရားရဲ့အာယုံစီတို့ညွှတ်ချင်းဆိုတဲ့သဘာဝလက္ခဏာနဲ့စိတ်ရဲ့အာယုံကိုသိချင်းဆိုတဲ့သဘာဝလက္ခဏာကိုသိနေခြင်းပါပဲထို့အတူပဲဉာဏ်လျှောက်တဲ့အခါကြွရတယ်လှမ်းနေချတယ်လို့ရှုလိုက်မှာခြေဘဝရဲ့အထက်ဘက်စီကိုတွန်းတွန်းတက်သွားတဲ့သဘော ရှေ့ကိုတရွေချင်းတရွေချင်းရွေ့ရွေ့သွားတဲ့သဘောအောက်ဘက်စီကိုတရွေချင်းတရွေချင်းရွေ့ရွေ့ကျသွားတဲ့သဘောကိုသိနေတာဟာဝါရောရုပ်ရဲ့သဘောလက္ခဏာကိုသိနေခြင်းပါပဲရှုစိတ်ရဲ့ကြွမှုနှမ်းမှုချမှုသဘောစီကိုဥဒံဥဒံပြီးတော့သိသိနေတာဟာစိတ်နာရဲ့သဘောလက္ခဏာကိုသိနေခြင်းဖြစ်ပါတယ်အဲဒီလိုသိနေတဲ့အခါမှာယုံနံတို့ရဲ့သင်္ကိုယင်းသီလသဘောမျှကိုသာသိနေတဲ့အတွက်အသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတိမအမြင်မှာယောဂီရဲ့တဏ္ဍာမှာကျင့်စဉ်နေပါတယ်။ ဒါဟာနာနဲ့ရုပ်ရဲ့သဘာဝကိုအမှန်တိုင်းသိမြင်တဲ့နာမရူပပြိစေရဉာဏ်ကအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိလေသာကိုတည်ငါဘာအဖြစ်ပယ်တတ်ထားတာပါပဲဒီသဘောကိုပဲအတိမအမြင်မှသင်ကျင်းနေတာဖြစ်လို့ဒိဋ္ဌိဝိတ္တုဒိလို့ခေါ်ပါတယ်ရှုစရာအာယုံရှိလို့ရှုတိလက်ကလေးတွေဖြစ်ဖြစ်နေတာပဲလို့လည်းအကြောင်းအကျိုးသဘောကလေးတွေကိုသိသိလာပါတယ်ကြွခြင်းစိတ်၊နှမ်းခြင်းစိတ်၊ချခြင်းစိတ်၊ကိုယ်ခြင်းဆန့်ခြင်းစိတ်၊ထိုင်ခြင်းထခြင်းစိတ်ကလေးတွေပါ ထင်ရှားလာလို့အဲ့ဒီစိတ်ကလေးတွေကိုပါထည့်ပြီးရှုရတဲ့အခါမှာကြွရင်စိတ်စသည်ရှိလို့သာကြွရုပ်စသည်ဖြစ်ပေါ်လာတာပဲလို့လဲနာအကြောင်းကြောင့်ရုပ်အကျိုးဖြစ်ပုံလေးတွေကိုလည်းသိလာပါတယ်ဒီလိုသိလာတဲ့အခါမှာကြွမှုလှမ်းမှုချမ်းမှုကိုပြုလုပ်ပေးသူပုဂ္ဂိုလ်တ attva ဆိုတာမရှိ အကြောင်းအဆက်ဆက်ကြောင့်အကျိုးအဆက်ဆက်ဖြစ်နေတဲ့သဘောတသက်မျှတာပဲလို့အမှန်တိုင်းသိမြင်လာပါတယ်ဒါအကြောင်းအကျိုးကိုခွဲခြားစိတ်ဖြာပြီးပြီးတဲ့ပစ္စယပရိက္ခဉာဏ်ကကာရကအတ္တဝေရကအတ္တ ဒိဋ္ဌိကိလေသာကိုတရေငါမဟာအဖြစ်ပယ်ပတ်ထားတာပါပဲဒီနေရာမှာရှုမှတ်ပွားများမှုကြောင့်ယုံနံတို့ရဲ့သဘောမှန်ကိုအမှန်တိုင်းပိုင်းပိုင်းခြားခြားသိမြင်လာကုန်အမှန်တိုင်းပိုင်းပိုင်းခြားခြားသိခြင်းကြောင့်ကိလေသာငြိမ်းနေပုံကိလေသာကိုပယ်နိုင်ပုံကိုသတိပြုပဲဖို့လိုပါတယ်ကိလေသာငြိမ်းနေတဲ့အခိုင်မှာဆင်းရဲငြိမ်းရာကိုတနေ့ကအဖြစ်ဆက်ရောက်နေတယ်ဆိုတာကတော့ပြောဖို့မလိုတော့ပါဘူးယခုယုံနံတို့ရဲ့တာမညလက္ခဏာကိုသိပုံဆက်ပြောပါဦးမယ်ယောဂီဟာတိုးတက်ရှိမှပွားများတာနဲ့အမျှ တတိသမารိဉာဏ်တွေပိုးပေါ်ရင့်တန်လာပါတယ်ဒီအခါမှာအရှိခံရုပ်တွေတစ်ခုပြီးတစ်ခုဖြစ်ပေါ်ပြီးပြောက်ပြောက်သွားတာကိုအထက်လိုက်အထက်လိုက်လုံးလုံးမြောင်များစွာသိမြင်လာပါတယ်လှမ်းရုပ်ချရုံများအဆင့်ဆင့်ဖြစ်ဖြစ်ပြီးပြောက်ပြောက်သွားတာကိုလည်းပိုင်ပိုင်ခြားခြားသိမြင်လာပါတယ်ကြွရဲလှမ်းနေချရဲလို့ရှုတဲ့စိတ်တွေဖြစ်ပေါ်လာပြီးပြောက်ပြောက်သွားတာကိုလည်းရှင်းရှင်းလင်းလင်းသိလာရပါတယ်ဒီလိုသိမြင်လာတဲ့အခါမှာယခင်ကခြေတလားအတွင်းမှာကြွရဲအချိန်ကစပြီးတော့ ချတဲ့အချိန်ထိရုပ်ကြီးဟာတခုတည်းပဲဖြစ်ပြီးတည်မြဲနေတယ်လို့ထင်မှတ်ခဲ့တဲ့နေစာပညာမရှိတော့ပါဘူး။ကြွရုပ်လှမ်းရုပ်ချရုပ်အဆက်ဆက်ဟာတစ်စက္ကန့်တောင်မှတည်ရမနေပဲဖြစ်ပေါ်ပြီးတာနဲ့ချက်ချင်းပဲပျောက်ပျောက်ပျောက်ပျောက်သွားကြတာပဲ။မတည်မြဲတဲ့သဘောတွေပဲလို့အနိစ္စလက္ခဏာကိုသိမြင်လာပါတယ်။ချက်ချင်းချက်ချင်းပဲပျောက်ပျောက်ပြက်ပြက်သွားကြလို့မကောင်းတဲ့သဘောတွေပဲဆင်းရဲတဲ့သဘောတွေပဲလို့ဒုက္ခလက္ခဏာကိုသိမြင်လာပါတယ်။ ဒါကြောင့်မွေးဖွားလာကြတဲ့ကတမန်တော်ကရောက်တဲ့အထိမပြင်းမစည်းပဲတတ်တော်ရဲ့ခန္ဓာကိုယ်မှာအမြဲတည်ရှိနေတယ်လို့ရှင်းကထင်ခဲ့တဲ့အသက်ဝိညာဉ်အတ္တဆိုတာလည်းမရှိပါကလားဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့ရုပ်သဘောနာမ်သဘောမျှတာရှိတာပါကလားလို့လည်းအနတ္တလက္ခဏာကိုပိုင်ပိုင်ခြားခြားသိလာပါတယ်အာကုဇရာအခိုင်အမာအနှစ်သားမရှိတဲ့ဟာတွေပဲလို့လည်းသိမြင်လာပါတယ်ဒီလိုသိမြင်တဲ့အသိအမြင်တွေဟာယတနိစ္စံတန်ဒုက္ခယံဒုက္ခတတနတ္တဆိုတဲ့ဘုရားဟောဒေသနာတော်အတိုင်းသိရမှာပဲ။ အကျဉ်သဘောသည်မတည်မြဲထိုသဘောသည်ဆင်းရဲ၏အကျဉ်သဘောသည်ဆင်းရဲ၏ထိုသဘောသည်အလိုတန်းဖြစ်စေနိုင်သည့်အတ္တမဟုတ်အာကိုစရာအခိုင်အမာအနှစ်သာမဟုတ်လို့တာမညလက္ခဏာကိုပိုင်ပိုင်ခြားခြားသိနေခြင်းပါပဲဒီလိုသိလာတဲ့အခါမှာတည်ငြိမ်နေတယ်ကောင်းတယ်ချမ်းသာတယ်လို့အတိမှပြီးตายတတ်မဲ့မိတဲ့တဏှာကောင်းဆောင်တဲ့ကိလေသာတွေလည်းငြိမ့်နေပါတော့တယ်ဒါကပဲအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးတို့တင်၍ဆင်ញင်သုံးသတ်တဲ့သမန္တနာဉာဏ်လို့ခေါ်ပါတယ်။ ဒီအနိစ္စဒုက္ခအနတ္တဆိုတဲ့တာမညလက္ခဏာကိုသိတဲ့ဉာဏ်နဲ့ရင့်တန်လာတာနဲ့အမျှယုံနာတို့ရဲ့ဒုက္ခတဘာဝကိုပိုးပိုးကြီးပိုင်ပိုင်ခြားခြားပြတ်ပြတ်သားသားသိမြင်လာပါတယ်ဒီအသိအမြင်ရင့်တန်လာတာနဲ့အမျှယုံနာပေါ်မှာယောဂီရဲ့ခံယူချက်ခံစားချက်တွေပြောင်းလဲတိုးတက်လာပါတယ်ယုံနဲ့နာကိုမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်နေလို့ကြောက်စရာတွေပဲလို့သိမြင်လာပါတယ်မကောင်းတဲ့ဟာတွေပဲလို့လည်းအပြစ်မြင်လာပါတယ်ညီငွေပြီးလွတ်ချင်တဲ့စိတ်တွေ ဖြစ်ပေါ်လာပါတယ်ဒီလိုနဲ့ထပ်ပြန်တလဲလဲယုံနံကိုရှုပွားလေမမြဲစင်းရဲ့အလိုမလိုက်အစိုးမရအစိုက်တဲ့မကောင်းတဲ့သဘာဝတွေကိုပဲသိမြင်လေသိမြင်နေပါတော့တယ်သို့တော်လည်းနောက်ဆုံးမှာအရှုခံယုံနံတို့ရဲ့ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဆိုတဲ့သဘောတသက်ပေါ်မှာပဲရှုစိတ်တည်ငြိမ်နေပြီးဝမ်းမနဲ့ဝမ်းမသာမချမ်းသာမစင်းရဲ့အလဲအလတ်သဘောမှာပဲတည်နေပါတော့တယ်ဒီလိုနဲ့ဒုက္ခသစ္စာအမှန်ဖြစ်တဲ့ယုံနံစင်းရဲ့ကိုပိုးပြီး ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပိုင်ပိုင်ခြားခြားသိလာလေမြင့်တွယ်မှုတဏှာကောင်းဆောင်တဲ့ကိလေသာတွေငြိမ့်နေဖြစ်ပြီးနောက်ဆုံးမဉ္ဇဉ်40ဖြစ်ပေါ်တဲ့အခါမှာကိလေသာခတ်သိမ်းလုံးဝငြိမ့်ပြီးဆင်းရဲချုပ်ငြိမ့်တဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရပါတော့တယ်ဒီလိုဆင်းရဲငြိမ့်ရောက်ချမ်းသာလို့ရောက်အောင်ဒီတရားအစမှဟောခဲ့တဲ့အတိုင်းပွားများရမယ်မြင်7ပါးမြတ်ကတစ္ဆာတရားကိုမိမိတဏှာမှာဖြစ်ပွားအောင်ရှုပွားရပါတယ်ဒီလိုရှုပွားရမှာ ယုံနာအာယုံကိုရှုနိုင်အောင်ကြောင့်ညာဆိုင်အထောက်တာကတမ္မာဝါယာမရှုတာကတမ္မာတတိယုံနာအာယုံကိုစူးစိုက်တည်ငြိမ်နေတာကတမ္မာတမာတိရှုစိတ်ကိုယုံနာအာယုံကိုဥလှက်ပြီးတင်ပေးတာကတမ္မာသင်္ကပ္ပအမှန်တိုင်းပိုင်းပိုင်းခြားခြားသိတာကတမ္မာဒိဋ္ဌိရှုနေတိုင်းမှာအပြစ်မကင်းနဲ့အပြောဆိုအပြုအမူအသက်မွေးမှုတို့ကိုမပြုဘဲရှောင်ကျဉ်နေတာကတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝမဂ္ဂင်များပါပဲဒါကြောင့် ယောဂီဟာရုပ်ကိုရှုတိုင်းနာမ်ကိုရှုတိုင်းပွားများမယ်မဲ့ကေ7ပါးမဲ့ကတစ္ဆာတရားကိုပွားများနေပါတယ်။ဒါကြောင့်မဲပိုင်းပိုင်းခြားခြားသိရမယ်ဒုက္ခတစ္ဆာအမှန်ရုပ်နာဆင်းရဲကိုအမှန်တိုင်းသိမြင်နေပါတယ်။ဒီလိုသိခြင်းကြောင့်မဲပယ်ရမယ်သမုဒယတစ္ဆာတဏှာကိုပယ်တတ်နိုင်ပါတယ်။ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတဏှာကိုပယ်တတ်လိုက်တော့ဆင်းရဲကြီးတဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်နေသိမြင်ဆက်ရောက်တော့တာပါပဲ။ဒါကြောင့်သိပယ်ဆိုင်ပွားဤလေးပါး အများတ attva တည်ပါစေတ attva မှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေဒီရင်ရန်ကုန်မြို့ကဘာရေးစီရီလန်ချမ်းမြေ့ရိပ်သာကျောင်းမှာဆရာတော်ရှင်စနကာဝိဝင်သားကတိပေဆိုင်ပွားတရားတော်ကိုဟောကြားတော်မူလို့ပြီးပါပြီရှင်။